ခန်းကြီး51ဒါဝိဒ်သည်ဘာသရှေဘနှင့်မှားယင်း၍ပရောဖက်နာသန်၏ဆုံးမခြင်းကို ခံပြီးမှဆက်ဆိုသောဆာလံအငယ်1မှ9အိုဖျားသခင်ယေရှုပြုကျင်သောစေတနာစိတ်တော်ရှိသည့်အတိုင်းအကျွန်ုပ်ကိုတနာတော်မူပါစုံမဲ့တော်မူခြင်းကရုဏာများပြားသည်နှင့်အညီကျွန်ုပ်လွန်ကျူးခြင်းအပြစ်ကို ဖြေတော်မူပါ ဒုစရိုက်အညစ်အကြေးကိုအကုန်အစင်ဆေးကြော၍အကျွန်ုပ်ကိုသန့်ရှင်းစေတော်မူပါ။အကျွန်ုပ်လွန်ကျူးပါပြီဟုဝန်ချလျက်၊ကိုယ်အပြစ်ကိုအစဉ်မပြတ်အောက်မေ့လျက်နေပါ၏။ကိုယ်တော်ကိုပြစ်မှားပါပြီ။ကိုယ်တော်ကိုသာပြစ်မှား၍မျက်မှောက်တော်၌ပင် မတရားသောအမှုကို ပြုပါပြီ။သို့ဖြစ်၍မိန့်တော်မူချက်သည်ဖြောင့်ပါ၏။တရားစီရင်တော်မူချက်သည်အပြစ်လွတ်ပါ၏ အကျွန်ုပ်သည်မွေးစားကပင် အပြစ်ပါလျက်ရှိပါ၏အမိဝမ်းထဲမှပရိတရီယူစဉ်ပင်အပြစ်ဆွဲပါ၏အငယ်၆မှ9ဟုတ်မှန်ဖြုံးမှတ်သောစိတ်နှလုံးကို နှစ်သက်တော်မူသည်ဖြစ်၍အကျွန်ုပ်ဤစိတ်နှလုံးထဲမှပညာကိုတွင်တင်တော်မူပါ အကျွန်ုပ်ကိုစင်ကြယ်စေခြင်းဟံဟုတ်တုတ်ပင်ညွတ်နှင့်တန့်ရှင်းခြင်း မင်္ဂလာကို ပေးတော်မူပါ အကျွန်ုပ်ကိုမိုးပွင့်ထက်သာ၍ဖြူစေခြင်းဟံစေကြောတော်မူပါစိတ်သက်သာဝမ်းမြောက်ခြင်းရှိမည်အကြောင်းစကားကို အကျွန်ုပ်အားကြားစေတော်မူပါတို့ပြုလင်ချိုးဖဲ့တော်မူသောအယိုးတို့သည် ရွှင်မြူးခြင်းရှိကြပါလိမ့်မည်အကျွန်ုပ်လွန်ကျူးခြင်းဒုစရိုက်တို့မှမျက်နာတော်ကို လွှဲ၍အကျွန်ုပ်အပြစ်ရှိသမျှတို့ကိုလည်း ဖြေတော်မူပါအငယ်30မှ73အိုဖျားသခင်အကျွန်ုပ်အထဲ၌စင်ကြယ်သောနှလုံးကိုဖန်ဆင်းတော်မူပါမြဲမြံတည်ကြည်သောသဘောကိုအသစ်ပြုပြင်တော်မူပါ အကျွန်ုပ်ကို အထံတော်တဲကနှင်ထုတ်တော်မမူပါနှင့်တန်ရှင်သောဝိညာဉ်တော်ကို ရုပ်သိမ်းတော်မမူပါနှင့် ကဲတင်တော်မူခြင်းနှင့် ရှင်သောဝမ်းမြောက်ခြင်းအခွင့်ကို ပြန်၍ပေးသနာတော်မူပါ ကြည်ညိုသောစေတနာစိတ်တော်သည်အကျွန်ုပ်ကိုထောက်မပါစေသောအကျွန်ုပ်သည်လည်းမတရားသော သူတို့အားတရားတော်လမ်းကို ပြတ်တသွန်သင်ပါမည်အပြစ်ရှိသောသူတို့သည် ကိုရော့ထံသို့ ပြန်ကြပါလိမ့်မည်အငယ်၁၄မှ၁၉အိုဖျားသခင်အကျွန်ုပ်ကိုကယ်တင်တော်မူသောဖျားလူအသက်ကိုတတ်ခြင်းအပြစ်နှင့်အကျွန်ုပ်ကိုကင်းလွတ်စေတော်မူပါ တရားသဖြင့်စီရင်တော်မူခြင်းကိုအကျွန်ုပ်ရှာသည်ရွှင်လန်းစွာတည်ခြင်းဆိုပါမည်။အိုထာဝရဘုရားအကျွန်ုပ်၏နှုတ်ကိုဖွင့်တော်မူပါ။ဂုံကျေးဇူးတော်ကိုချီးမွမ်း၍မွတ်ဆိုပါမည်။ရစ်ပူဇော်ခြင်းကို အလိုတော်မရှိ။သို့မဟုတ်လျင်ရစ်ပူဇော်ပါမည်။မိရှို့သော ရစ်ပူဇော်ခြင်းကိုပင်နှစ်သက်တော်မမူ။ဘုရားသခင်နှစ်သက်တော်မူသောရစ်မူကားကျိုးပဲ့သော စိတ်ပေသည်။ ။အိုဖျားသခင်၊ကိုတော်ဒီကျိုးပဲ့ချေမွသောနှလုံးကိုညင်းပယ်တော်မမူတတ်ပါ။အငယ်၁၈မှ၁၉စေတနာစိတ်တော်ရှိ၍ဇီးုံတောင်ကိုယေရှုပြုတော်မူပါယေရုရှလင်မြို့ရိုးကိုတည်စေတော်မူပါ ထိုအခါတရားသဖြင့်ပူဇော်သောရစ်မိရှုသောရစ်တကိုယ်လုံးမိရှုသောရစ်နှင့်မွေလျော်တော်မူလိမ့်မည် ထိုအခါရစ်ပလ္လင်တော်ပေါ်မှာနွားလားတို့ကိုယဇ်ပူဇော်ကြပါလိမ့်မည်